န်းကြီး16အငယ်1မှ73တပန်သာရဖျားကရှောလူကိုဣဒရေလရှင်ဘီအရာမှငါပယ်သောကြောင့်တင်းဒီအဘယ်မြတ်ကာလပတ်လုံးစိတ်မသာညှိတွားလျက်နေလိမ့်မည်နီတင်းဤဘူးကိုစီနှင့်ဖြစ်စေလော့ဘဲလင်မျိုးသားရေရှဲရှိရာသို့ငါစေလွတ်မည်သူ၏သားတို့တွင်ငါအဖို့ရှင်ဘီတပါးကိုငါပြင်ဆင်ပြီဟု ရှမွေလအားမိန်တော်မူ၏ရှမွေလကအကျွန်ုပ်သည်အဘယ်သို့ သွားနိုင်ပါမည်နီရှောလူကြားလျင်တပ်ပါလိမ့်မည်ဟုလျှောက်တော်ဒါရုဘုရားကနွားမဒန်းကိုယူ၍ငါသည်ဒါရုဘုရားအားရစ်ပူဇော်ခြင်းငှာလာပြီဟုပြောလောယေရှဲကိုလည်းရစ်ပွဲသို့ ခေါ်ဖိတ်လောထိုအခါတင်သည်အဘယ်သို့ပြုအပ်မည်ကိုငါပြမည်ငါသည်နာမဖြင့်ထုတ်ပြသောသူကိုငါအဖို့ဗိသိက်ပေးရမည်ဟု မိန့်တော်မူသည့်အတိုင်းရှမွေလပြု၍ဘဲလင်မြို့သို့သွားလေ၏ဘဲလင်မြို့သားအသက်ကြီးသူတို့သည် ရှမွေလနှင့်တွေ့သောအခါတုန်လှုပ်၍ကိုရောဒီချမ်းသာပေးလျက်လာတော်မူသလိုဟု မေးလျှောက်ကြသောချမ်းသာပေးလျက်သာရဖျံအားရစ်ပူဇော်ခြင်းငှာငါလာပြီမိမိတို့ကိုတန်ရှင်းစေပြီးမှငါနှင့်တူရစ်ပွဲသို့လာကြဟုဆိုသည်ဖြင့်ယေရှဲနှင့်သူ၏သားတို့ကိုတန်ရှင်းစေ၍ ရစ်ပွဲသို့ခေါ်လေ၏သူတို့သည်ရောက်လာသောအခါအေလျဘတ်ကိုကြည့်ရှု၍စင်စစ်သာရဖျားအခွင့်နှင့်ဘိသိက်ခံရသောသူသည်ငါရှိမှရှိ၏ဟု ဆိုလေသောသာရဖျားက သူ၏မျက်နှာသူ၏အရက်ကိုမကြည့်မရှုနှင့် သူကိုငါပယ်ပြီးသာရဖျားသည်လူမြင်တကဲ့သို့မြင်တော်မူသည်မဟုတ်လူသည်အစင်းတရံကိုကြည့်ရှုတတ်၏သာရဖျားမူကားနှလုံးကို ကြည့်ရှုတတ်သည်ဟုရှမွေလအားမိန်တော်မူ၏တဖန်ယေရှဲသည်အဘိနဒတ်ကိုခေါ်၍ရှမွေလရှေ့မှသွားစီသည်ဖြင့်ရှမွေလကဤသူကိုလည်းသာရဖျားရွေးတော်မမူဟုဆို၏တဖန်ယေရှဲသည်ရှိမာကိုတွားစီသည်ဖြင့်ဤသူကိုလည်းသာရဖျားရွေးတော်မမူဟုဆို၏တဖန်ယေရှဲသည်သားခုနှစ်ယောက်တို့ကိုရှမွေလရှိမှတွားစီသည်ဖြင့် ရှမွေလကဤသူတို့ကိုလည်းဒါဝရဖျားရွေးတော်မမူသင်၌သားမရှိပြီလောဟုယေရှဲအားမေးလျင်ယေရှဲကအငယ်ဆုံးသောသားရှိပါသေး၏တို့တို့ကိုထိန်ချောင်းလျက်နေပါသည်ဟုပြောဆိုသောရှမွေလကသူ့ကိုခေါ်စေခြင်းဟံလူကိုစေလွတ်ပါ သူမရောက်မီပွဲသို့ဝင်၍မထန်ရဟုဆိုသည့်အတိုင်းစေလွတ်၍သူ့ကိုခေါ်ခဲ့၏ သူသည်ညီသောသပင်ရှိ၏လှသောအဆင်းနှင့်ချစ်ပွေသောမျက်နာလည်းရှိ၏ဒါဝရဖျားကဤသူပေသည်ထား၍ဗိသိက်ပေးလော့ဟုမိန်တော်မူ၏ရှမွေလသည်လည်းစီဘူးကိုယူ၍သူ၏အကူစုထဲမှသူကိုဗိသိက်ပေးလေ၏ထိုနေ့မှစ၍ဒါဝရဖျား၏ဝိညာဉ်တော်သည်ဒါဝိအပေါ်မှာတဲ့ရောက်လေ၏ရှမွေလသည်ထား၍ယာမမြို့သို့ပြန်သွား၏ အငယ်၁၄မှ23ထာဝရဘုရား၏ဝိညာဉ်တော်သည်ရှောလူမှထွက်သွား၍ထာဝရဘုရားထံတော်ကသိုးသောဝိညာဉ်သည်နှောက်ယှက်တတ်၏ရှောလူ၏ကျွန်တို့ကလည်းယခုမှဘုရားသခင်ထံတော်ကသိုးသောဝိညာဉ်သည်ကိုရော့ကိုနှောက်ယှက်တတ်ပါ၏ခါစားသောကိုရောဤကျွန်တို့သည်တာယာစွာစောင့်တိတတ်သောသူကိုရှာဖွေရမည်အကြောင်းအရှင် အမိန့်ရှိတော်မူပါဘုရားသခင်ထံတော်ကသိုးသောဝိညာဉ်လာသောအခါ သူသည်စောင့်တည်သဖြင့်ကိုတော်သည်ချမ်းသာရတော်မူပြီဟုလျှောက်လျင်ရှောလူကတာယာစွာတိတတ်သောသူကိုငါအဖို့ရှာဖွေ၍ငါထံသို့ ခေါ်ခဲ့ကြဟု ကျွန်တို့အားမိန်တော်မူသောကျွန်တယောက်ကကျွန်တော်တွေ့ဘူးသောဘဲလင်မျိုးသားရေရှဲသားသည်စောင့်တီးသောအတက်ရဲရင်ချင်းအစွမ်းတတ္တိနှင့်ပြည့်စုံ၍စစ်မှု၌၎င်းပညာစကား၌၎င်း လေ့ကျက်ပါ၏အစင်းလဲလှပါ၏သာရဖျားသည်သူနှင့်အတူရှိတော်မူ၏ဟုလျှောက်သောကြောင့်ရှောလူက ရေရှဲရှိရာသို့လူကိုဆေလွတ်၍တိုးရင်းဖြစ်သောတင်ဤသားဒါဝိဒ်ကိုငါထံသို့ဆေလွတ်ရမည်ဟုအမိန်တော်ရှိ၏ရေရှဲသည် မုတ်တင်သောမြဲစပြည့်ရဘူးစိတ်တငယ်ကိုယူ၍မိမိသားဒါဝိဒ်တွင်ရှောလူထံသို့ပေးလိုက်လေ၏ ဒါဝိဒ်သည်ရှောလူထံသို့ရောက်၍ခံစားသဖြင့်ရှောလူသည်အလွန်ချစ်၍လက်နှင့်တော်ဆောင်အရာ၌ခံထား၏ရှောလူသည်လည်းရေရှဲရှိရာသို့လူကိုဆေလွတ်၍ဒါဝိဒ်ကိုငါစိတ်နှင့်တွေ့သောကြောင့်ငါထံ၌ခံစားပါစေဟု အခွင့်တောင်းလေ၏ဘုရားသခင်ထံတော်ကသိုးသောဝိညာဉ်သည်ရှောလူပေါ်မှရောက်သောအခါဒါဝိဒ်သည်စောင်းကိုယူ၍တီးသဖြင့်သိုးသောဝိညာဉ်ထွက်သွား၍ ရှောလူသည်တက်တာလျက်ပဂရိကျမ်းမာလျက်ရှိတတ်၏